ကံကြီးဆက်လေးအငယ်တက်မှလေးထာဝရဘုရားကလည်းဣဒေလအမျိုးသားတို့သည်လေ၍ပိဟခိရုတ်မြို့နာမိတကောလမြို့နှင့်ပင်လယ်ဆက်ကြားဘာလစေဖုံမြို့ရှိမှတက်ချစေခြင်းဟာမှားလိုက်လောထိုမြို့ရှိပင်လယ်ကမ်းနားမှတက်ချရကြမည်အကြောင်းမူကားဖာရောဘင်ကဣဒေလအမျိုးသားတို့သည်ကျင်းကြရာသို့ရောက်ကြပြီ တောလန်ပိတ်လျက်ရှိ၏ဟု ဆိုလိမ့်မည်ငါသည်လည်းဖာရောဘင်၏နှလုံးကို ခိုင်မာစေ၍သူသည်ဣတရေလတို့ကိုလိုက်လိမ့်မည်ငါသည်သာရဖျားဖြစ်ကြောင်းကိုအေဂုတ်ထုလူတို့သည်သိစေခြင်းဟာထိုမင်းနှင့် သူ၏စစ်သူရဲ့အလုံးရင်အဖျင်ငါဘုံပွင့်လိမ့်မည်ဟု မောရှေအားမိန်တော်မူသည့်အတိုင်းထိုသူတို့သည်ပြုကြ၏ အငယ်9မှ9ထိုလူတို့ထွက်ပြေးကြောင်းကိုအေဂုတုရှင်ဘရင်အားကြားလျှောက်သည်ဖြင့်သူမှဆ၍ကျွန်များတို့သည် မနာလိုသောစိတ်ပေါက်ပြန်လျင်ငါတို့သည်ဤတို့ပြု၍ဤတွေလလူတို့ကိုငါတို့စီခိုင်းရမှအဘယ်ကြောင့်လွှတ်ရသနည်းဟု ပြောဆိုကြ၏ထိုအခါဖာရောဘုရင်သည်ယထာတော်ကို ပြင်၍ မိမိလူအပေါင်းတို့ကို ခေါ်လေ၏။ရွေးသောယထာ600အဲဂုတုမြင်းစည်းသူရဲ့အပေါင်းနှင့်တကွဘူမင်းအတီးတီးတို့ကို ခေါ်ယူလေ၏။ဒါဝရဖျားသည်ဖာရောဘင်၏နှလုံးကို ခိုင်မာစေတော်မူသဖြင့်သူသည်ဣဒရေလအမျိုးသားတို့ကို လိုက်လေ၏။သို့တော်လည်းဣဒရေလလူတို့သည်ဝါကြွားသောအချင်းရာနှင့်ထွက်သွားကြ၏။ထိုတို့ဖာရောဘင်၏မြင်းတော်ယထာတော် မြင်းစီးသူရဲဘိုပါအေဂုတုလူအပေါင်းတို့သည်လိုက်၍ပိဟိယုတ်မြို့နာဘာလဇေဖုန်မြို့ရှိ၌ပင်လေကမ်းနားမှတတ်ချလျက်နေသောဣဒရေလလူတို့ကိုမိကြ၏အငယ်တဆေမဆက်ရှိဖာရောဘင်သည်ချင်းလာသောအခါဣဒရေလအမျိုးသားတို့သည်မျှော်ကြည့်၍အေဂုတုလူတို့စစ်ချီလာကြောင်းကိုမြင်လျင် အလွန်ကြောက်လန့်၍ထာဝရဘုရားအားအော်ဟစ်ကြ၏မောရှိကိုလည်းအဂုတုပြည်၌တင်းကြိုင်းမရှိသောကြောင့်ဤတော၌သေစေခြင်းကငါတို့ကိုဆောင်ခဲ့သလိုငါတို့ကိုဤသို့ပြု၍အဂုတုပြည်မှအဘယ်ကြောင့်ဆောင်ခဲ့သနည်းငါတို့သည်အဂုတုလူတို့၌အစေကျွန်ခံနေလျက်ရှိကြပါစေဟုအဂုတုပြည်၌ငါတို့ပြောရတွင်ဤအမှုကိုရည်ဆောင်၍ပြောသည်မဟုတ်လော ငါတို့သည်ဤတော၌တရားသည်ထက်အေဂုတုလူတို့ထံ၌အစေကျွန်ခံလျင်တာ၍ကောင်းသည်ဟုဆိုကြ၏မောရှိကလည်းမစိုးရင်ကြနှင့်ငြိမ်ဝတ်စွာရပ်နေကြဒါဝရဖျားသည်ယနေ့ပြတော်မူသောကယ်တင်ခြင်းကိုကြည့်ရှုကြလော့သင်တို့သည်ယနေ့မြင်သောအေဂုတိလူတို့ကိုနောက်တဖန်အလင်းမမြင်ရကြသင်တို့ဘက်၌ဒါဝရဖျားသည်စစ်တိုက်တော်မူလိမ့်မည် င်တို့သည်ငြိမ်ဝတ်စွာနေရကြမည်ဟုလူများတို့အားဆို၏ထာဝရဘုရားကလည်းအဘဲကြောင့်ငါကိုအဟိတနီဣဒရေလအမျိုးသားတို့သည်တက်သွားစေခြင်းငှာမှားလိုက်လောတင်မူကားလှန်တန်ကိုခြီးပြီးလင်ပင်လယ်ပေါ်မှလက်ကိုဆန့်၍ပင်လယ်ရေကိုခွဲလောဣဒရေလအမျိုးသားတို့သည်ပင်လယ်အလယ်၌မြေပေါ်မှရှောက်သွားရကြမည်။ ငါသည်လည်းအဲဂုတ်ထု လူတို့၏နှလုံးကို ခိုင်မာစေသဖြင့်သူတို့သည် လိုက်ကြလိမ့်မည်ဖာရောဘီနှင့်သူ၏ဘိုးကြီးယထာ မြင်းစည်းသူရဲ့များအားဖြင့်ငါဘုံပွင့်လိမ့်မည်ထိုတို့ဖာရောဘီနှင့်သူ၏ယထာများမြင်းစည်းသူရဲ့များအားဖြင့်ငါဘုံပွင့်သောအခါငါသည်ဒါဝရဖျားဖြစ်ကြောင်းကိုအဲဂုတ်ထုလူတို့သည်သိရကြလိမ့်မည်ဟု မောရှေအားမိန်တော်မူ၏ အငယ်19မှ25ထိုအခါဣဒရီလတပ်ရှိမှသွားသောဘုရားသခင်ဤကောင်းကင်တမန်သည်နောက်၌လိုက်သည်ဖြင့်မိုးတိမ်တိုင်သည် သူတို့ရှိကရွှေ့၍နောက်၌ရက်နေလေ၏ထိုတို့အေဂုတုတက်နှင့်ဣဒရီလတပ်ဆက်ကြားသို့ရောက်လျင် အဲဂုတ္တုလူတို့၌မိုက်သောမိုးတိမ်ဖြစ်၍ဣဒေလလူတို့အားအလင်းကိုပေးလျက်နေသဖြင့်တညလုံးတတ်တူးနှင့်တူးမချင်းနိုင်ရာ မောရှိသည်ပင်လယ်ပေါ်မှလက်ကိုဆန့်၍ဒါဝရဖျားသည်တညလုံး၌အာကြီးသော အရှိလေအဖျင်ပင်လယ်ရေကိုလှန်ပြန်၍မြေကိုပေါ်စေတော်မူသည်နှင့် ရေသည် ကွဲပြက်လျက်ရှိ၏ဣဒေလအမျိုးသားတို့သည်ပင်လယ်အလယ်၌မြေပေါ်မှရှောက်သွားကြ၍ ရေသည်သူတို့လက်ရဘက်လက်ဝဲဘက်မှကြောက်ထျံကဲ့သို့ရှိနေ၏အဲဂုတ်ထုလူများပါရောပြေ၌ပါသောမြင်းယထာမြင်းစည်းသူရဲ့အပေါင်းတို့သည်ပင်လယ်အလယ်သို့လိုက်ဝင်ကြ၏နန်내ရိုက်၌သာရဖျားသည်မိမိုးတိမ်အားဖြင့်အဲဂုတ်ထုတက်ကိုကြည့်ရှု၍နှောက်ရက်တော်မူ၏သူတို့ယထာအတော်ခက်စေခြင်းငှာယထာဘိများကိုချို့တဲ့စေတော်မူ၏ အဲဂုတ္တုလူတို့ကလည်းဣသရေလသူတို့ထံမှပြေးကြစို့ဒါဝရဘုရားသည်သူတို့ဘက်အဲဂုတ္တုလူတို့တစ်ဖက်၌စစ်တိုက်သည်ဟုပြောဆိုကြ၏အငယ်26မှ31ထာဝရဘုရားကလည်းပင်လေရည်သည်အဲဂုတ္တုလူများယထာများမြင်းစည်းသူရဲများတို့အပေါ်သို့ပြန်စီခြင်းကပင်လေအပေါ်မှလက်ကိုဆန့်လို့ဟုမောရှေအားမိန့်တော်မူသည့်တိုင် မိုးလင်းသောအခါမောရှေသည်လက်ကိုပင်လယ်ပေါ်မှာဆန့်သဖြင့်၊ပင်လယ်ရေသည် အားကြီး၍ပြန်လာသည်ကိုအဲဂုတ္တုလူတို့သည်ပြေးကြသော်လည်း၊ထာဝရဘုရားသည် သူတို့ကိုပင်လယ်အလယ်၌လှဲတော်မူ၏။ထိုသို့ပင်လယ်ရေသည် ပြန်လာ၍ပင်လယ်ထဲသို့လိုက်ဝင်သောဖါရောဘုရင်၏ရထား၊မြင်းစီးသူရဲ၊ဗိုလ်ခြေအပေါင်းတို့ကိုလွှမ်းမိုးသဖြင့်တစုံတယောက်မျှမကျန်ရစ်ရ ဣဒရေလအမျိုးသားတို့မူကားပင်လေအလယ်၌မြေပေါ်မှရှောက်သွား၍ရေသည်သူတို့လက်ရဘက်လက်ဝဲဘက်မှကြောက်ထရန်ကဲ့သို့ရှိနေ၏ထိုတို့သာရဖျားသည်ထိုနေ့၌ဣဒရေလလူတို့ကိုအဂုထုလူတို့လက်မှကယ်လွတ်တော်မူသည်ဖြင့်ပင်လေကမ်းနားမှာအဂုထုလူအသေးကောင်တို့ကိုမြင်ရကြ၏ထိုတို့အဂုထုလူတို့၌ဟာရဖျားပြုတော်မူသော အမှုကြီးကိုဣဒရေလ လူတို့သည်မြင်၍သာရဖျားကို ကြောက်ရွံ့ကြ၏သာရဖျားနှင့်ကိုရိကျော်မောရှိကိုယုံကြည်ကြ၏